ဒီကနေ့1350ပြည်နှစ်တကူလာဇန်ရှိရဲ့1989ခုနှစ်အေဘီလ13ရက်သင်ညာအကြနေ့ဒီကနေ့ညနေ3နာရီထိုးဖို့15မိနစ်အလိုမှာဘုန်းကြီးတို့တရားဝဲစားတယ်တနည်း2နာရီ45မှာတရားဝဲစားတယ် ဘုန်းကြီးတို့သိညာတွင်သိညာတွင်တစ်ခုတစ်ခုဆိုလို့ရှိရင်တရားတပုတ်တပုတ်တိချဟောခဲ့ပါတယ်အဲ့တော့ဒီနှစ်လည်းပဲဗုဒ္ဓမြတ်စွာဤကြီးပွားချမ်းသာရေးတရားဒီတရားဘုန်းကြီးတို့ဒီသိညာတွင်ဟောရဗုဒ္ဓမြတ်စွာဤကြီးပွားချမ်းသာရေး တရားတဲ့ဘုန်းကြီးတို့ပြိဿဒီနှစ်သိညာတွင်ပါဟောရမှာတော့ဥရမြတ်စွာ၏ជីវချမ်းသာရေးတရားជីវချမ်းသာရေးဆိုတာလောကီជីវချမ်းသာရေးလောကုတ္တရာជីវချမ်းသာရေးနှမျိုးရှိတယ်ကျွန်တော်မြတ်ဖျားမိန်ကြားထားတဲ့ဒေသနာတော်ဆုံးမထားတဲ့အဆုံးအမများဟာ လောကီជីវာချမ်းသာရေးရောလောကုတ္တရာជីវာချမ်းသာရေးရောအပြည့်စုံပါဝင်နေတာပါပဲမတိသူကြော်သွားတိသူဖော်စားဆိုတဲ့အတိုင်းမသိတဲ့လူများတော့လည်းပဲမြတ်စွာဘုရားရဲ့တရားဒေသနာတွေဟာဓမ္မလွန်ဘဝမှာပဲအကျိုးရစေတဲ့တရားတွေလို့ဒီလို အောင်မိမှတ်ထင်ကြတော့မျက်မှောက်ဘဝချမ်းသာရေးတက်တက်လူလာတဲ့ပုဂ္ဂိုလ်များကမြတ်စွာဘုရားရဲ့တရားတော်ဂယုမဆိုင်ကြတော့အကျိုးမရကြဘူးဖြစ်တယ်ဘုရားရှင်ရဲ့တရားတော်ဟာလိုင်းနာကျင့်ကြံသူများအတွက်လောကီကြီးပွားချမ်းသာရေးရောလောကုတ္တရာကြီးပွားချမ်းသာရေးရော ချက်ချင်းလက်ငင်အကျိုးရစေတဲ့တရားတော်တဲ့ဓမ္မလွန်ဘဝကြအောင်မဆိုင်တာကတော့မပြောနဲ့တော့အခုတထိုင်အတွင်းမှာကိုပဲတထိုင်အတွင်းလိုက်နာကျင့်ကြံတထိုင်အတွင်းကိုပဲအကျိုးရစေတဲ့တရားတော်ဖြစ်တယ်ဒါကြောင့်မလို့အကာလိကဂုဏ်တော်နဲ့ပြည့်စုံတယ်လို့မြတ်စွာဘုရားမိန့်ကြားထားတာ ဘဂဝတာဓမ္မောရှင်တော်မြတ်ဖရာဟောမိတ်ကြသည်မလေးပါတရားတော်မြတ်သည်အကာလိကောအချိန်မလင်းမဖြစ်မနေဖို့ဒီဥသောအကျိုးကိုပေးတတ်သောတရားတော်မြတ်ပါပေသည်မလေးပါတရားဟာ သူ့နောက်ကကကပ်လျက်ဖြစ်တဲ့ဖို့စိတ်ဒီဥသောအကျိုးကို စိတ်မချားပဲနဲ့စိတ်တက်ခဏလေးတစ်ခုတော့မချားပဲနဲ့အကျိုးပေးတတ်တဲ့တရားတဲ့ဒီနေရာမှာအက္ကာလိကဂုံဆိုတာအကြောင်းဖြစ်ပြီးပြီးအကျိုးချက်ချင်းလည်းငင်ဖြစ်ပေါ်စေတဲ့တရားလို့အဓိပ္ပာယ်ရတယ်သို့တော်လည်းပဲကျမ်းဂန်ကအမြင့်ဆုံးတရားကိုဥက္ကဋ္ဌနီးအားဖြင့် ဒီနေရာမှာမိန့်ကြားထားတယ်အမြင့်ဆုံးတရားဆိုတာမက်တရားနဲ့ကိုတရားမက်စိတ်ဆိုတာအကြောင်းစိတ်နိဗ္ဗာန်ကိုမြင်လိုက်တယ်မက်စိတ်နဲ့နိဗ္ဗာန်ဆိုတာဘာလဲဆိုတော့ဆင်းရဲငြိမ့်တဲ့သဘောယုံနာနှစ်ရချုပ်ငြိမ့်သွားတဲ့သဘောဒါနိဗ္ဗာန်ပဲအဲ့ဒီယုံနာနှစ်ရချုပ်ငြိမ့်သွားတဲ့သဘောကိုသိလိုက်တဲ့စိတ်ဟာမက်စိတ်ပဲတစိတ်သေးပဲ မစိတ်၄ခုရှိတာမှာသောတာပတ္တိမစိတ်ကလည်းစိတ်ကလေးတစ်ချက်ဖြစ်ပြီးခြုံငိမ့်သွားတယ်နောက်ထပ်မဖြစ်တော့နောက်ဆက်လက်အားထုတ်လို့မလို့တက္ကရာဂံမိမစိတ်ဖြစ်ပြန်တော့လေစိတ်ကလေးတစ်ချက်ကလေးဖြစ်ပြီးတော့ဖြုတ်ခနဲချုပ်သွားတယ်နောက်ထပ်တက္ကရာဂံမိမစိတ်ဆိုတာတဘဝလုံးဘယ်တော့မှမဖြစ်ပေါ်တော့ထို့တူပဲအနာဂါမိမစိတ်ဆိုတာလည်းပဲ တတိယအကြိမ်ဆင်းရဲချုပ်ငြိမ်းတဲ့ယုံနာနှစ်ရချုပ်ငြိမ်းတဲ့သဘောကိုတတိယအကြိမ်အနေနဲ့အာယုံပြုသိလိုက်ပြီးတော့ဒီအနာဂမိမစိတ်လည်းချုပ်ငြိမ်းသွားတဲ့ချက်ချင်းပဲနောက်ထပ်တဘဝလုံးအနာဂမိမစိတ်ဆိုတာမဖြစ်ပေါ်လာတော့နောက်စတုထမစိတ်ဖြစ်တဲ့အရဟတမစိတ်ဒီရဟတမစိတ်ကလည်းပဲယုံနာနှစ်ရချုပ်ငြိမ်းသွားတဲ့သဘောလေးကို စတုထအကြိမ်ဖြစ်ဖြတ်ခနဲသိမြင်လိုက်ပြီးဖြုတ်ခနဲပျောက်ပြီးပြက်သွားတယ်နောက်ထအရဟတမေညာအရဟတမေစိတ်ဆိုတာတဘဝလုံးမဖြစ်ပေါ်တော့ညောင်းတသန္တရာပုဂ္ဂိုလ်တူတယောက်ရဲ့တသန္တရာလုံးမှာမှသောတာပတ္တိမစိတ်ကလည်းစိတ်ကလေးတစ်ခုတည်းဖြစ်ပြီးချုပ်သွားတယ်နောက်ထမဖြစ်တော့ဘူး သက္ကရာဂမိမဲ့စိတ်ကလည်းပဲစိတ်ကလေးတစ်ခုတည်းဖြစ်ပြီးချုပ်သွားတယ်နောက်ထပ်မဖြစ်ပေါ်တော့အနာဂမိမဲ့စိတ်ကလည်းစိတ်ကလေးတစ်ခုတည်းဖြုတ်ခနဲ့ဖြစ်ပေါ်ပြီးချုပ်သွားတယ်နောက်ထပ်မဖြစ်ပေါ်တော့အရဟတမဲ့စိတ်ကလည်းဖြတ်ခနဲ့တစ်ချက်တည်းစိတ်ကလေးတစ်ခုတည်းဖြစ်ပေါ်ပြီးဖြုတ်ခနဲ့ချုပ်သွားတယ်နောက်ထပ်မဖြစ်ပေါ်တော့သို့တော်လည်းပဲမဲ့စိတ်ကယုံနာနှစ်ရချုပ်ငိမ့်တဲ့သဘောကို ဖြတ်ခနဲ့အာယုံပြစ်ပြီးခြုံငိမ့်ပြီးသွားတော်လည်းပဲအဲ့ဒီမက်စိတ်နောက်ကကကစိတ်ရဲ့တဘာဝအရာစိတ်အသစ်ဖြစ်ပေါ်ပြီးချုပ်တယ်စိတ်အသစ်ဖြစ်ပေါ်ပြီးချုပ်တယ်မစိတ်နောက်ကကစိတ်ကလေးတွေဖြစ်ပေါ်ဖြစ်ပေါ်အသစ်ဖြစ်ပေါ်ပြီးချုပ်သွားပြစ်ဖြစ်ပေါ်ပြီးချုပ်သွားတယ်အဲ့ဒါလို့ဖြစ်ဖြစ်တဲ့အခါမှာမစိတ်ဖြစ်ပြီးတော့ ဆင်းရဲငြိမ်းတဲ့သဘောနိဗ္ဗာန်ကိုမစိတ်ကသိလိုက်မြင်လိုက်ပြီးခြုံငိမ့်သွားတဲ့အခါနောက်ကအသစ်ဖြစ်ပေါ်တဲ့စိတ်ကလည်းပဲအဲ့ဒီခြုံငိမ့်တဲ့သဘောကိုပဲအာယုံပြုတယ်တခါအဲ့ဒီနောက်ကစိတ်ကလည်းပဲခြုံငိမ့်တဲ့သဘောကိုပဲအာယုံပြုတယ်အဲ့ဒီနောက်ကစိတ်ကလည်းပဲခြုံငိမ့်တဲ့သဘောကိုပဲအာယုံပြုတယ်မစိတ်ဖြစ်ပေါ်ပြီးတဲ့နောက်စိတ်ကလေးနှစ်စိတ်သုံးစိတ်ဟာမစိတ်က သိလိုက်တဲ့ခြုံငိမ့်တဲ့သဘောကိုပဲဆက်ဆက်ဆက်ဆက်ပြီးတော့ဒီနှစိတ်သုံးစိတ်ဟာအာယုံပြုပြီးတော့သိလိုက်ဒီကအဲ့ဒါလိုခြုံငိမ့်တဲ့သဘောကိုအာယုံပြုသိလိုက်တဲ့မစိတ်ရဲ့သူ့နောက်ကကဆက်ခါဆက်ခါဖြစ်တဲ့ဖြစ်သွားတဲ့နှစ်စိတ်သုံးစိတ်ရဲ့အဲ့ဒါလိုရှိတဲ့အနေကပထမဆုံးဆင်းရဲချုပ်ငိမ့်တဲ့သဘောကိုသိမြင်လိုက်တဲ့ မစိတ်ကဆင်းရဲငြိမ်းတဲ့သဘောနိဗ္ဗာန်ကို မြင်လိုက်ခြင်းမြင်လိုက်ခြင်းဒိဋ္ဌိကိလေသာနဲ့ဝိသိကိစ္စကိလေသာဒီကိလေသာနှစ်ခုကိုအမြင့်ပြတ်ပယ်တတ်ပြလိုက်တယ်ဒိဋ္ဌိဆိုတာယုံနာနှစ်ရပ်ကို ပုဂ္ဂိုလ်တ attva ငါလို့အသိမှအမြင်မှားတဲ့ဒိဋ္ဌိအသိမှအမြင်မှားတဲ့အယူအဆ အဲ့ဒါဒိဋ္ဌိခေါ်တယ်တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိယုံနာနှစ်ရချုပ်ငိမ့်ပြတ်သေးသွားတာမဲ့စိတ်ကမြင်လိုက်တာနဲ့ဩတီမြဲနေတဲ့ပုဂ္ဂိုလ်သတ္တဝါဆိုတာလုံးဝမရှိပါလားတို့မသိလို့ထင်နေတာပဲယုတ်တရားနန္တရားတွေဟာဖြစ်ပြီးတော့ပြက်ဖြစ်ပြီးတော့ပြက်ဒီအစဉ်မျှသာရှိပါကလားဆိုတာ ရှေ့ရှေ့မက်စိတ်ရဲ့ရှေ့ကဝိပဿနာ စိတ်တွေတုန်းကလည်းတွေ့ခဲ့တယ်ဒါပေမဲ့ဒီယုံနာနှစ်ရဖြုတ်ခနဲ့ချုပ်ငြိမ့်ပြီးတော့သွားတာကို တွေ့လိုက်ရတဲ့မက်စိတ်ကြတော့ပိုးသေးကြသွားတယ်ပိုးသေးကြသွားတဲ့အတွက်တည်မြဲနေတဲ့လူဆိုတာပုဂ္ဂိုလ်တ attva ဆိုတာရှိတာမဟုတ်ဘူးမပြတ်ဖြစ်ပြီးပြက်ပြက်နေတဲ့စိတ်အစဉ်ရုပ်အစဉ်ဒီအစဉ်နှစင်မြတာရှိတာပဲလို့ သိလိုက်တော့တက္ကာယဒိဋ္ဌိအတ္တဒိဋ္ဌိပြုတ်သွားရောအမြင့်ပြတ်သွားနောက်ထပ်ဒီပုဂ္ဂိုလ်ရဲ့တန်မှာဒီအတိမအမြင်မှာမဖြစ်တော့အဲ့ဒါလို့မဖြစ်ပါတော့စိတ်ထဲကတခါတည်းညံထဲမှာတက်ဝင်ပြီး ဆုံးမြတ်တယ်။အော်ဖះဟောတဲ့တရားတွေမှန်လိုက်လေ။လောကကြီးမှာဖြစ်ပြီးပြည့်နေတဲ့အနိစ္စသဘာဝဖြစ်ပြမပြည့်နှက်စေတဲ့ဒုက္ခသဘာဝ ပုဂ္ဂိုလ်တ attva အတ္တအနေနဲ့တည်မြဲလျက်မရှိဘူးမပြတ်ဖြစ်ပြနေတဲ့ရုပ်စဉ်နာစဉ်မြဆိုတဲ့အနတ္တသဘာဝဒါမျှသာရှိတယ်ဆိုတာဟောတာဟုတ်လိုက်တာမှန်လိုက်တာဆိုတော့ဟုတ်မှဟုတ်ပါမလားမှန်မှမှန်မှမလားဆိုတဲ့တန်လျဝိသိကိစ္စ doubt သူလည်းမရှိတော့ပြုတ်သွားရောဘယ်သူကပယ်တတ်လိုက်တာလဲဆိုတော့အခုနမက်စိတ်ခေါ်တဲ့ ယုံနာ200ခြုံငိမ့်တဲ့သဘောကိုထင်းထင်းရှင်းရှင်းပြပြသသကြီးမျက်မှောက်ထင်းထင်းသိမြင်လိုက်တဲ့ညာအဲ့ဒီညာနဲ့အတူတူဖြစ်တဲ့စိတ်အဲ့ဒီအသိညာသမာဓိဋ္ဌိကပယ်တတ်ပြလိုက်တော့ဩပုဂ္ဂိုလ်သတ္တဝါရဲ့လို့ရှိတယ်ဆိုတာမဟုတ်ဘူးမှားနေတာပဲတက္ကဒိဋ္ဌိအတ္တဒိဋ္ဌိပြုတ်သွားရောဒါကြောင့်ဘုရားရှင်တရားတော်တွေအကုန်မှန်တာပဲယုံမှားတဲ့ဝိသေကိစ္စလည်းပြုတ်သွားတယ် ဒီတော့သောတပတ္တိမေစိတ်ကအဲ့ဒီကိလေသာနှစ်ရပ်ကိုအမြစ်ပြတ်ပယ်သပြလိုက်ပြီးတော့ယုံမှန်ချုပ်ငိမ့်တဲ့သဘောကိုအာယုံပြုမိလိုက်တာနဲ့ဒီကိလေသာနှစ်ရပ်အမြစ်ပြတ်ပယ်သပြီးသားဖြစ်သွားတယ်ဖြစ်သွားတော့အဲ့ဒီမေစိတ်ရဲ့နောက်ကအခုနပြောခဲ့တဲ့ကပ်ပြီးဖြစ်တဲ့စိတ်ကလေးနှစ်စိတ်သုံးစိတ်ကဒိဋ္ဌိနဲ့ဝိသိကိစ္စဒီကိလေသာသူတို့ပယ်တတ်เสียကြံသေးလား မကြံတော့ဘူးနော်ဘယ်သူကပယ်သတ်ပြလိုက်လို့လဲမဲစိတ်ကပယ်သတ်ပြလိုက်လို့ပထမဓတနာခေါ်တယ်ပထမရှိဥစွာဓတနာယုံ nant ချုပ်ငင်းတဲ့သဘောကိုနိဗ္ဗာန်ကိုမြင်လိုက်တဲ့စိတ်အဲ့ဒါပထမဓတနာခေါ်တယ်သောတပတ္တိမဲစိတ်ကိုအဲ့ဒါလို့ပထမဓတနာပထမဆုံးယုံ nant ချုပ်ငင်းတဲ့သဘောသိမြင်လိုက်တာနဲ့ပဲဒိဋ္ဌိနဲ့ဝိသိကိစ္စကိလေသာပယ်ပြီးသားဖြစ်သွားတော့ သူ့နောက်ကကပ်ပြီးယုံနဲ့ငိမ့်တဲ့သဘောကိုပဲသိလိုက်ရတဲ့နှစိတ်သုံးစိတ်မှာဒိဋ္ဌိဝိသိကိစ္စကိလေသာပယ်တတ်เสียလုပ်ငန်းကိစ္စမရှိတော့ပယောကငြိမ့်သွားတယ်ပယောကငြိမ့်သွားတော့ရှေးဆုံးစိတ်နဲ့နောက်သူ့နောက်ကကပ်ဖြစ်တဲ့နှစိတ်သုံးစိတ်ဟာကြွားချမှုရှိသွားတယ်။ဘာကြွားချမှုရှိတယ်လဲဆိုတော့ မက်စိတ်ဆိုတဲ့ပထမဆုံးစိတ်ကကိလေသာကိုပယ်တတ်လိုက်ရတဲ့လုပ်ငန်းကိုသူလုပ်လိုက်ရတယ်သူ့နောက်ကကကပ်ပြီးဖြစ်နေတဲ့နစိတ်သုံးစိတ်ကတော့ယုံနာငြိမ့်တဲ့သဘောကိုအာယုံပြုတာတော့မှန်တယ်ဒါပေတဲ့ကိလေသာပယ်တတ်เสียမရှိလို့မပယ်တတ်တော့တခြားကိလေသာတွေရှိမပယ်တတ်နိုင်ပယ်တတ်เสียမရှိဘူးလားဆိုတော့တခြားကိလေသာတွေတော့ပယ်တတ်เสียရှိတယ်တို့တော့အဲ့ဒီကိလေသာတွေကိုပယ်တတ်နိုင်လောက်အောင်တော့ အသိဉာဏ်ကမထက်သေးဘူးဒီကိလေသာနှစ်ခုကိုပယ်တတ်နိုင်ဖို့ပယ်တတ်နိုင်လောက်အောင်ပဲအသိဉာဏ်ထက်တာအဲ့တော့ပထမဆုံးစိတ်ကပယ်တတ်လိုက်တော့နောက်စိတ်နှစ်စိတ်သုံးစိတ်ကပယ်တတ်เสียမရှိတော့ဆိုကြပါစို့လူ၃ယောက်ခရီးသွားတယ်လူ၃ယောက်ခရီးသွားတော့နေဝင်မိုးချုပ်ခရီးသွားကြတဲ့အခါကျတော့ပူတဲ့အိုက်တဲ့အခါမိုးကြ ပူတော့အိုက်တော့မွေကင်းအစရှိတဲ့ခြေကင်းလက်ကင်းလည်းပဲတွင်းနဲ့ခြုံထဲမှာမနေဘဲနဲ့အပူအိုက်သက်သာရာထွက်ကြတယ်ဒါနဲ့လမ်းသွားရင်နဲ့ရှေ့ဆုံးကလူကလမ်းသွားတယ်ဆိုတော့ခီးသွားတယ်ဆိုတော့အကာအကွယ်သူတို့မှဒုတ်တို့ဓာတ်တို့ဆိုတာပါရတာကိုကုံညောင်းခြေကျင်သွားတာရှေ့ဆုံးကလူကမွေတွေးလိုက်တယ်လမ်းပေါ်ဖြတ်လိုက်တာ သို့မဟုတ်လမ်းပေါ်မှာခွေးနေတာတွေးလိုက်တာနဲ့ရှေ့ဆုံးကလူကဟဲ့မွေဟဲ့ဆိုပြီးတော့နောက်ကလည်းပျော်ပျော်လက်ကဒုံးနဲ့လည်းပဲတခါတည်းရိုက်လိုက်တယ်ခေါင်းရိုက်မိမွေပါဖြစ်သွားတာသေသွားတယ်ဂိုင်းသေသွားပြီနောက်ကလူနှစ်ယောက်ကထပ်ပြီးရိုက်အောင်မလားဘာကြောင့်မရိုက်လဲအဲသေသွားတော့ရိုက်เสียလိုသေးလားမလိုတော့ဘူး ယုံ nant ချုပ်ငိမ့်တဲ့သဘောကိုအာယုံပြုတဲ့မစိတ်နဲ့ရှေးဆုံးကမွေကိုတတ်လိုက်တဲ့လူနဲ့တူတယ်နောက်ကမစိတ်ရဲ့နောက်ကကပ်ပြီးဖြစ်တဲ့ယုံ nant ချုပ်ငိမ့်တဲ့သဘောကိုပဲအာယုံပြုတဲ့စိတ်နှစ်စိတ်သုံးစိတ်ကအဲ့ဒီလူနောက်ကလိုက်တဲ့လူနှစ်ယောက်နဲ့တူတယ် ဒီတော့အဲ့ဒီခရီးသွား၃ယောက်မှာဘာခြားနာတယ်လဲဆိုတော့ရှေ့ဆုံးကလူကမွေကိုတတ်လိုက်ရတဲ့လုံလပြောကပြုတ်လိုက်ရတယ်နောက်ကလူ၂ယောက်ကတော့လုံလပြောကတတ်လို့တတ်ဖို့လုံလပြောကမပြုတ်ရတော့လုံလပြောကငြိမ့်သွားတယ်ဒါနဲ့ခရီးချောချောမောမောရောက်သွားတယ်အဲ့ဒီအတိုင်းပဲပထမဆုံးဆင်းရဲငြိမ်းတဲ့ယုံနာနှစ်ရချုပ်ငြိမ်းတဲ့သဘောကိုသိမြင်လိုက်တဲ့မက်စိတ်က ရုပ်တရားနံတရားတွေခြုံငိမ့်သွားတာတွေ့လိုက်တာနဲ့မြင်လိုက်တာနဲ့ပဲတည်မြဲနေတဲ့ဟာဘာမှမရှိဘူးဆိုတာအတိအကျပိုးပြီးသေးကြအောင်ဆုံးဖြတ်လိုက်တယ်ဒါနဲ့တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိခေါ်တဲ့တည်မြဲနေတဲ့ပုဂ္ဂိုလ်တ attva အသက်ဝိညာဉ်ငါဆိုတာမရှိဘူးလို့တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိဒီမှမြင်မှာပယ်ရှားပြလိုက်တယ်ဒါနဲ့ပဲအော်ဖရာတရားတော်တွေမှန်လိုက်တာ ဖြစ်ပြီးပြက်ပြီးနေဖြစ်ပြီးပြက်နေတဲ့အနိစ္စဖြစ်ပြမဲ့ပြက်နေစေနေတဲ့ဒုက္ခပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့အနတ္တသဘောမျှတာပဲဆိုတာမှန်လိုက်တာလို့ဆုံးမြတ်လိုက်တော့ဟုတ်မှဟုတ်ပါမလားဆိုတဲ့ဝိသိကိစ္စလည်းပြုတ်သွားအဲ့တော့မဲစိတ်ကပြတ်တာပြည်တာဖြစ်တော့သူ့နောက်ကကပါလာတဲ့နစိတ်သုံးစိတ်ကထပ်ပြီးကိလေသာပယ်ဖို့ရသူတို့မှာအလုံးမရှိတော့မလုံးမရှိအလုံးမရှိတော့အဲ့ဒီ နောက်စိတ်နှစ်စိတ်သုံးစိတ်ကို ရှေ့စိတ်နဲ့ကွဲပြားအောင်ဖို့စိတ်လို့ခေါ်လိုက်တယ်ပထမဆုံးစိတ်ကိုမက်စိတ်လို့ခေါ်လိုက်တယ်ဒီတော့ဘာကြောင့်မက်စိတ်ဖို့စိတ်ခေါ်ရတယ်လဲလို့ဆိုတော့မက်စိတ်ကတော့ကိလေသာကိုပယ်တတ်ပြီးနိဗ္ဗာန်ကို မြင်တတ်လို့မက်လို့ခေါ်တယ်ကိလေသာကိလေသေမာရင်သောနိဗ္ဗာန်ဂစ္စတိတိမက်ကော ကိလေသာကိလေသာတို့ကိုမာရင်တော့ပေတလျက်နိဗ္ဗာန်ဂစ္စတိတိနိဗ္ဗာန်သို့သွားတတ်သောကြောင့်မေကောမေကမြည်ဤတဲ့ဒါကြောင့်ကိလေသာကိုပယ်တတ်ပြီးနိဗ္ဗာန်သို့သွားတတ်လို့မဲ့စိတ်ကိုမေဃလို့မေဃမဲ့စိတ်လို့ခေါ်တယ်တကယ်လို့သာမဲ့စိတ်ကယုံနာနှစ်ရခြုံငိမ့်တဲ့သဘောနိဗ္ဗာန်ကိုအာယုံ မပြုတ်နိုင်လို့ဒိဋ္ဌိဝိသိကိစ္စကိလေသာမပယ်တတ်နိုင်ရင်သူ့နောက်ကက ဖြစ်ပေါ်လာတဲ့စိတ်နှခုသုံးခုကကောယုံ nant ချုပ်ငိမ့်တဲ့သဘောအာယုံပြုတ်နိုင်မှာမလားမပြုတ်နိုင်ဘူးမဲ့စိတ်ကယုံ nant ချုပ်ငိမ့်တဲ့သဘောအာယုံပြုတ်လိုက်လို့ဒါသူ့နောက်ကပါလာတဲ့စိတ်နှစ်စိတ်သုံးစိတ်ကလည်းယုံ nant ချုပ်ငိမ့်တဲ့သဘောကိုအာယုံပြုတ်နိုင်တော့ဘသူအကြောင်းဘသူအကျိုးလဲ မဲစိတ်ကအကြောင်းနောက်ကဖြစ်ပေါ်လာတဲ့နှစ်စိတ်သုံးစိတ်ကအကျိုးဒါကြောင့်မို့လို့အကျိုးစိတ်တွေဖြစ်လို့သူတို့ကိုမြန်မာလိုအကျိုးစိတ်ဘယ်သူရဲ့အကျိုးစိတ်လဲဆိုတော့မက်စိတ်ရဲ့အကျိုးစိတ်ပါဠိလိုဖလာဖလာဆိုတာအကျိုးဖလာဆိုတာအကျိုးအဲ့ဒါကိုမှဖိုးလို့မြန်မာကခေါ်လိုက်တယ်ဖိုးလို့ခေါ်လိုက်တယ်ဖိုးစိတ်ဖိုးစိတ်ဆိုတာအကျိုးစိတ်ပဲဒီတော့ ရှေ့ message အကြောင်းဖြစ်တဲ့ message ကသူရဲ့အကျိုးဖြစ်တဲ့ဖို့စိတ်ကိုအချိန်ဘလောက်ချားမှဖြစ်ပေါ်စေသလဲတဏှာကြီးချားသလားတပတ်ချားသလားတလချားသလားတစ်နှစ်ချားသလားစိတ်ကလေးတစ်ကြိမ်မျှဝချားရလားမချားဘူးနော်အဲ့တော့အချိန်မချားပဲနဲ့သူရဲ့အကျိုးကိုမက်စိတ်ကဖြစ်ပေါ်တယ်ဆိုတော့ချက်ချင်းအကျိုးပေးတာမဟုတ်ဘူးလား အဲ့ဒါကိုအကာလိကဂုံတော်လို့ခေါ်တာသို့တော့ချက်ချင်းအကျိုးပေးတဲ့တရားတွေကအမြင့်ဆုံးတရားကိုကျမ်းဂန်ကဖော်ပြတာဖြစ်တယ်အဲ့ဒါလောက်မမြင့်တဲ့ဒီတဲ့နှိမ့်နဲ့နှိမ့်နဲ့နှိမ့်နဲ့အကြောင်းကြောင့်ချက်ချင်းအကျိုးဖြစ်တဲ့သဘောတွေလည်းပဲအကာလိကပဲမြတ်စွာဘုရားရဲ့တရားတော်မှာ အခုကြည့်ဘုန်းကြီးကမက်စိတ်နဲ့ဖို့စိတ်အကြောင်းပြောပြတယ်အကာလိကဂုံတော်အကြောင်းပြောပြတယ်ပရိသတ်ကသိပြီလားနားလည်သလားဒါဖြင့်ပြောပြီးလို့တဏှာရှိမှနားလည်တာလားမလောက်ကြမှနားလည်ဟမ်ပြောပြီးချက်ချင်းနားမလည်ပြီဘူးလားအဲ့ဒါဘလောက်တော်လဲနော်တော်ဘူးလားဘယ်သူတော့ဩ နားလဲတာကဘယ်သူကနားလဲတာတော့ပရိသတ်ကနားတယ်တော့ဆရာတော်ကတော်ရရောလားဟင်အော်နားလဲအောင် ပြောလို့နားလဲတာဒါဆိုလိုတာကအခုပဲမြတ်စွာဘုရားရဲ့တရားကသဘာဝကြလို့မလို့သဘာဝကြတဲ့တရားကိုသဘာဝကြကြချက်ချင်းပြောလိုက်တာနဲ့ချက်ချင်းနားလည်ခြင်းအကျိုးမရဘူးလားအဲဒါတော့အဂ္ဂလိကမဟုတ်ဘူးလား ဒါဖြင့်ရင်ဘုန်းကြီးလေဟိုရင်းတော့နမ်းမတူတော့ကတနေ့ကနမ်းမတူသွားတရားဟောတဲ့အခါကျတော့ဘုန်းကြီးကဒီအဂါလိကဂုံစကားဆိုင်လာလို့ပြောခြင်းတော့ဘုန်းကြီးကမေးတယ်ပြိဿကိုပြိဿတို့မြတ်စွာဘုရားရဲ့တရားတော်ဟာတရားတော်နာကြားကြတယ်။အော်ဟိုရင်းကဟိုရင်းကစပြောတာကာလေနဓမ္မတဝနာကပြောတာကာလေနဓမ္မတဝနာ သင်လျော်လျော့ပတ်တဲ့အခါမှာတရားနာကြရတယ်တရားနာကြခြင်းဟာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပဲဆိုအဲ့ဒါပြောတော့ဘုံညမေးတဲ့ပရိသတ်တို့မြတ်စွာဘုရားတရားတော်ဟာဘယ်အခါမှအကျိုးပေးတယ်လဲလို့မေးတယ်မဖြေရဘူးတယောက်ကထားဖြေတယ်တမလွန်ကြမှာအကျိုးပေးပါတယ်ဘုရားတဲ့ဟုတ်သလား မဟုတ်ပါဘူးဖရာဆိုတာဘယ်လိုအထောက်ထားနဲ့ပြောတာအခုချက်ချင်းတရားနာချက်ချင်းနားလဲတာဒါအကျိုးရတာမဟုတ်ဘူးလားနားလဲတဲ့အခါကျတော့ဩတရားသဘောတစ်ခုနားလဲရပြန်ပြီဆိုဝမ်းမသာဘူးလားဝမ်းသာတာဟာချမ်းသာလားဆင်းရဲလားအဲအဲ့ဒီချမ်းသာကြိုးချက်ချင်းမပေးဘူးလားအဲ့ဒါကြောင့်မလို့အဂ္ဂလိကဂုဏ်နဲ့ပြည့်စုံတယ် အဂါလီကောအချိန်မလင်းမဖြစ်မနှိပ်ချက်ချင်းအကျိုးပေးတဲ့တရားတော်မြတ်ပါပေတည်းကြားဦးကြလားအဲ့ဒါဘယ်တော့မှတရားကုံတော်6ပါးဟုတ်ကဲ့လားဒီတော့မြတ်စွာဘုရားရဲ့ကြီးပွားချမ်းသာရေးတရားတွေဟာတမလွန်မှကြီးပွားတမလွန်မှချမ်းသာစေမဲ့တရားတွေလားမျက်မှောက်ဘဝမှာပဲချက်ချင်းကြီးပွားချမ်းသာစေတဲ့တရားတွေလား အဲ့တော့အဲ့ဒီကြီးပွားချမ်းသာရေးတရားတွေရှေးကဒီနာမည်နဲ့မနာဘူးသေးဘူးမဟုတ်လား။ကဲအခုနာကြတော့မလား။နာကြတော့မယ်ဆိုတော့ကြီးပွားချမ်းသာရေးတရားကိုဘုန်းကြီးကပါဠိလိုဘာသာပြန်လိုက်မယ်မင်္ဂလာတဲ့ဟုတ်ကဲ့လား။ကြီးပွားချမ်းသာရေးကိုဘယ်လိုဘာသာပြန်ရလဲ။မင်္ဂလာတဲ့ဟုတ်သလား။မင်္ဂလန္တိမဟာန္တိ ဘုဒ္ဓိံပါပုဏ္ဏတိတိမင်္ဂလာဂစ္ဆန္တိတိမင်္ဂလာတဲ့အနိဗ္ဗေကဒီတရားတွေမင်္ဂလန္တိမဟန္တိဘုဒ္ဓိံဂစ္ဆန္တိဧတေဟိတတ္တာတိမင်္ဂလာတဲ့တတ္တပတ္တဝါတို့သည်ဧတေဟိဤတရားတို့ဖြင့်မင်္ဂလန္တိမဟန္တိဝုဒ္ဓိံကိစ္ဆန္တိကြီးပွားချမ်းသာခြင်းတို့ရောက်ကြကုန်၏ဣတိထို့ကြောင့်ဧတေဤတရားတို့သည် မင်္ဂလာမင်္ဂလာမိကုန်ဤတဲ့ဒီတရားတွေဟာကြီးပွားချမ်းသာကြောင်းတရားတွေဒီတရားတွေကြင်ကြံလို့ရှိရင်ဒီတရားတွေကြောင့်တတ္တဝါတွေဟာလောကီရေးမှာလည်းကြီးပွားချမ်းသာကြတယ်လောကုတ္တရာရေးမှာလည်းကြီးပွားချမ်းသာကြတယ်လောကုတ္တရာရေးကြီးပွားချမ်းသာတယ်ဆိုတာကတော့မဉ္ဇဏ်ပူညာနိဗ္ဗာန်ရတာပေါ့ကြီးပွားချမ်းသာကြတယ်ဒါကြောင့်ဒီတရားတွေဟာကြီးပွားချမ်းသာကြောင်းတရားတွေပဲတဲ့အဲ့ဒီကြီးပွားချမ်းသာရေးတရားမြတ်စွာဘုရားတစ်ချိန်ကဟောခဲ့တယ် ဘယ်အချိန်ကဟောခဲ့တယ်လဲဆိုတော့တတ်တော်ထင်ရှားရှိစဉ်ရှိတော်မူစဉ်ခါကအဲ့ဒါကိုပဲမြတ်စွာဘုရားပြိဋိဘံဆံလို့၃လရှိတဲ့အခါမှာရာဇကြိုပြီပထမသံဃာယနာတင်တော့သံဃာယနာမှာသံဃာယနာဆိုတာဘုန်းကြီးတို့ပြိဋ္ဌာဘာကိုခေါ်တာလဲ တန်ဂါယနာဆိုတာတန်စုပေါင်း၍ဂါယနာရွတ်ဆိုခြင်းတန်ဂါယနာစုပေါင်းရွတ်ဆိုခြင်းဘုရားရှင်ရဲ့တရားတော်တွေကိုထောင်ထားတဲ့ပုံကိုယ်တွေအချင်းချင်းနှိမ့်နှိုင်းတိုက်ဆိုင်ပြီးတော့အမှန်ဆုံးဖြစ်တဲ့မူကိုစုပေါင်းပြီးတော့ရွတ်ဆိုတာကိုတန်ခါယနာလို့ခေါ်တယ်။အဲ့ဒီတန်ခါယနာကပါရိသေရတင်တန် ဂနဲ့ရေးချဂရပလေရေရနငရေချာနာတန်ဃာယနာဟိုတန်ဃာရေးတဲ့ဂကြီးနဲ့မတူဘူးတန်ဃာယနာအဲ့ဒီပရမတန်ဃာယနာမှာအရှင်မဟာကတ္တဗကအရှင်အာနန္ဒာကိုမေးတယ်မင်္ဂလာတုတ်တံအာဟုသောအာနန္ဒကထဒေတိတံ အာဟုသောအာနန္ဒငါရှင် အာနန္ဒမင်္ဂလာသုတ်တံជីវာချမ်းသာရေးတရားဒေသနာတော်ကိုဗုဒ္ဓေနာပကဝတရှင်ဘုန်းတော်သခင်ရှင်တော်မြတ်ဖရာသည်ကထအဘယ်အရ၌ဒေသိတာဟောတော်မူပါသနည်းမွေတဲ့ငါရှင်အာနန္ဒတဲ့မြတ်စွာဘုရားជីវာချမ်းသာရေးတရားဘယ်အရမှဟောပါလဲတဲ့ အဲ့ဒါကိုအရှင်အနန္ဒကဖြေတဲ့ဧဝမေတုတံတဲ့ဒီလိုဖြေတဲ့မတိုးဘူးလားကဲတိုးတိုးနဲ့သဘောမပေါက်လဲဘူးလားအင်းဗါတဲ့တော့ဧဝမေတုတံနဲ့ဟုတ်ကဲ့လားဗန္ဒီအရှင်မဟာကတ္တဗမထေရဘုရား မေတတိတော်သည်ဧဝံဤသို့သုတံជីវရဲ့ချမ်းသာရဲ့တရားကိုရှင်တော်မြတ်ဘုရားဓမ္မနာကြားမှတ်သားလိုက်ရပါသည်ဖေယားအခုပြောမဲ့အတိုင်းလျှောက်ထားမဲ့အတိုင်းမြတ်စွာဘုရားဓမ္မជីវချမ်းသာရဲ့တရားတပည့်တော်နာကြားမှတ်သားလိုက်ရပါတယ်ဖေယားအဲ့ဒါဆိုပြီးဧဝံမေတုတံလို့ဏိဒံခံလိုက်တယ်ပြီးတော့ ဧကံသမယံဘဂဝါတာဝတိယံဝိဟရတိစိတဝနေအနာထပိဏိကတာအာရမေတစ်ချိန်တုန်းကမြတ်စွာဘုရားတာဝတိတိရဲ့တောင်မဲ့အနီးမှာရှိတဲ့အနာတပိန်တရေလှူဒန်းထားတဲ့ဇေတွန်ကျောင်းတော်ကြီးမှာတရင်သုံးနေပါတယ်ဘုရားနောက်ကျောင်းပြန်ပြီးလျှောက်ထားတာတန်ခါယနာမှာ ဧကံသမယံဘဂဝါတာဝတိယံဝိရတိစေတဝနေအနာထပိဏိကတာအာရမေအထာကောညတရာဒေဝတာဘိကန္တယရတိယဘိကန္တဝနာကေဝလကပံစေတဝနံဩဘာတိတဝယေနဘဂဝတေနုပသင်္ကမိအဲ့ဒီအချိန်မှာတစ်ချိန်မှာပါဗျာတဲ့ညင်ဥရလွန်ပြီးနောက်သကောင်ရံအချိန်ရောက်တဲ့အခါကျတော့အမတန်နှစ်လိုပွဲရှိတဲ့ညအခါမှာ မထင်မရှားနတ်သားတယောက်ဟာရှင်တော်နတ်ပြရှင်တော်မြတ်ဖရာရဲ့ရှေ့မှောက်ရောက်လာပြီဇေတဝန်ကျောင်းတော်တစ်ခုလုံးကိုသူသူရဲ့ကိုရောင်ကိုဝါနဲ့ထွန်းလင်းတောက်ပစေပါတယ်ဖရာအဲ့ဒါတော့တောက်ပစေလျက်ရှင်တော်မြတ်ဖရာရဲ့ထံမှောက်ရောက်လာပြီးတော့သင့်တော်ရနေရာမှာရက်လျက်နေပါတယ်ဖရာတဲ့လက်အုပ်ချီမိုးပြီးတော့ရက်နေတယ်တဲ့နတ်သား ဥပသင်္ကမိတ်တဘာဘဂဝနာဂတာယဣဇဘာတိအဲ့ဒီနန္ဒာကဘုရားရှင်တော်မြတ်ဘုရားထမောက်ရောက်လာပြီးတော့သင့်တော်ရာအယက်မှန်နေပြီးတော့မြတ်စွာဘုရားအားဂါထာဖြင့်လျှောက်ထားပါတယ်ဘုရားတဲ့ဂါထာဆိုတာပါဠိကဗျာပါဠိကဗျာကိုဂါထာခေါ်တယ်အခုဒီမှာဤဘွားချမ်းသာရေးတရားဖြစ်တဲ့မင်္ဂလာမင်္ဂလာတုတ်ဒေသနာတော်မှာရှင်တော်မြတ်ဘုရားဟောထားတဲ့ပါဠိကဗျာတွေကတော့ရှစ်လုံးပွဲတယ် ရှစ်လုံးဘွဲ့တွေတစ်ပိုက်တစ်ပိုက်မှာရှစ်လုံးရှိတယ်တကားထားတကားထားမှာ၄ပိုက်ရှိတယ်အဲ့တော့တကိုက်တစ်ပိုက်မှာရှစ်လုံးတကားထားမှာ၄ပိုက်ရှိတော့တကားထားလုံးမှာဘယ်နှလုံးရှိတယ်32လုံးအဲ့ဒါကြပြာတစ်ခုပဲရှစ်လုံးဘွဲ့ကြပြာပဲအဲ့ဒါလို့နှစ်ယောက်ထားပါတယ်ဗျာတဲ့ဘသူကလျှောက်ထားတာတဲ့ထိုင်ရက်လျှောက်ထားတာလားရက်ရက်လျှောက်ထားတာလား ဒီနတ်သားမယိုမသိမြတ်စွာဘုရားမြတ်မတ်တရကြီးရောက်ထားတယ်မဟုတ်လားကဲဘုန်းကြီးတို့တရားနာပရိသတ်မြတ်စွာဘုရားရဲ့တရားနာကြတာမတ်တရကြီးနာကြတာဘာလို့မနာတော့အဲမယိုသေးရရောက်မဆိုလို့ဟုတ်ကဲ့လားထိုင်းလာတယ်ဒီနတ်သားကမယိုမသိမတ်တရကြီးအဲ့ဒါကိုကျမ်းဂန်ကမိန်ကြားတယ်အဋ္ဌကထာကဖွင့်ပြတယ်ဘလို့ဖွင့်ပြလဲဆိုတော့ ဒီနတ်သားမတ္တယထာမထိုင်တာတခြားမဟုတ်ဘူးတဲ့နတ်တွေဟာတဲ့လူပြေလာရင်လူနတ်မခံနိုင်ဘူးတဲ့အဲ့ဒါကြောင့်မို့လို့လာပြီးပြီမတတ်တာလို့လာရပြီဆိုလို့ရှိရင်လာပြီးမြန်မြန်ပြီးသူတို့မြန်မြန်ပြန်ညင်နေတဲ့မြန်မြန်ပြန်ညင်နေတဲ့ဒါကြောင့်မို့လို့ထိုင်းနေလို့ရှိရင်ကြာနေမစိုးလို့အဲ့ဒါမတ်တရက်ပြီးမြန်မြန်လျှောက်မြန်မြန်ပြန်မလို့တဲ့ အဲ့ဒါလို့အထကရာအဖွင့်ပြတယ်လဟုန်နိနိဝတိကာမနိဝတိတုကာမတာတဲ့မြန်မြန်ပြန်ញင်လို့တဲ့အဲ့ဒါလို့ဖွင့်ပြပြီးမှအထကထာကတခါနောက်ထပ်ဖွင့်ပြပြီးတဲ့တမျိုးစဉ်းစားမယ်ဆိုလို့ရှိရင်လည်းပဲတဲ့ဒီနတ်သားလျှောက်ထားတာဟာမတ္တယတ္တဟာတဲ့မြတ်စွာဘုရားကိုဂါရဝဝတိနာတတ္ထရိဂါရဝဝတိနာမြတ်စွာဘုရားအာယူသေးသောအဖြစ်မ ဉာဏ်နဲ့သူပဲအိန္ဒိယတို့ဒီဟိုတို့ကမတ္တယတ္တာသူတို့ယူစီတယ်လို့ဒီလိုယူဆတာအဲ့ဒါလို့ဖွင့်ပြတယ်ထားကြပါစို့ဒါကတော့အရေးမဟုတ်မြတ်နတ်သားကလျှောက်ထားတယ်တဲ့ဘယ်လိုလျှောက်ထားသလဲလို့ဆိုတော့ပါဠိကဗျာဂါထာစကားဖြင့်လျှောက်ထားတယ်ဘဟုရေဝမနုဿာသမင်္ဂလာနိအစိန်တယုံအာခင်ခမာနာသုဋ္ဌာနံယူဟိမင်္ဂလာမௌတ္တမံဒီလိုလျှောက်ထားတယ် မြတ်စွာဘုရားတဲ့လူတွေနတ်တွေမြမာတွေမြောင်များစွာဟာချမ်းသာကိုအလိုရှိလို့မလို့ချမ်းသာကိုလိုလားတောက်နာကြတဲ့အတွက်မင်္ဂလာဆိုတဲ့တရားကိုစဉ်းစားကြံစားပြီးတွေးတောနေကြပါတယ်အဲ့ဒါ၁၂နှစ်တောင်ကြာခဲ့ပါပြီတဲ့သို့တော်လည်းပဲမင်္ဂလာအစစ်အမှန်ကိုဧကံဧကမသိကြရဘူးဖြစ်နေပါတယ်ဒါကြောင့်ရှင်တော်မြတ်ဖရာကြီးပွားချမ်းသာရေးမင်္ဂလာတရားကိုဟောကြားတော်မူပါဖရာ 12နှစ်ရှိပြီတဲ့မင်္ဂလာဆိုတာဘယ်ဘယ်လိုဟာခေါ်တယ်လဲလို့ဆိုပြီးသူတို့ဆွေးနွေးကြအဲ့ဒီအချိန်ခါတုန်းကလူလောကမှာလူတွေဟာတစုံတစ်ခုသောအကြောင်းအရာကိုအဲ့ဒီအကြောင်းအရာကျွမ်းကျင်တဲ့ပုဂ္ဂိုလ်ကပြောတာဟောတာကိုစုဝဲပြီးတော့တရားနာသလိုနားလေနားထောင်လေရှိတယ်အကြောင်းအရာတစ်ခုတစ်ခုဆိုလို့ရှိရင်၄လလောက်ကြာအောင်ပြောကြဟောကြတယ်တဲ့ တနေ့တော့အချင်းချင်းကိုင်းဒီကနေ့တော့မင်္ဂလာဆိုတဲ့ဟာဆွေးနွေးကြရအောင်မင်္ဂလာဆိုတာပါလဲအဲ့လိုဆိုပြီးဆွေးနွေးမိကြတယ်တဲ့ဆွေးနွေးမိကြရခါကျတော့တချို့ကကောင်းကောင်းမြင်ရတာမင်္ဂလာပဲလို့ပြောတယ်တချို့ကမဟုတ်သေးဘူးနော်တဲ့ကောင်းတာကြားတာမှမင်္ဂလာပဲတချို့ကမဟုတ်သေးဘူးနော်တဲ့ကောင်းတာနမ်းရမွှေးရတာမှမင်္ဂလာပဲတဲ့ တချို့ကမဟုတ်သေးဘူးနော်တဲ့ကောင်းတာစားရတာမှမင်္ဂလာတဲ့တချို့ကမဟုတ်သေးဘူးနော်တဲ့ကောင်းတာထိရတွေ့ရတာမှမင်္ဂလာတဲ့အဲ့ဒါလို့ဆိုတော့အဲ့ဒါလို့စိုက်ပြီးဖြင့်မင်္ဂလာအယူဆကွဲပြားနေကြတယ်ကွဲပြားနေကြတဲ့အခါကျတော့သူ့မင်္ဂလာကမှန်တယ်ငါမင်္ဂလာကမှန်တယ်နဲ့အငင်းပွားလိုက်ကြတာ၁၂နှစ်တိုင်တိုင်အဲ့ဒီထဲမှာ ကျမ်းဂန်ကဖွင့်ပြထားတာကလူတွေအငင်းပွားကြတော့ အိမ်ရှိဘူးအိမ်တော်မချမ်းသာဆိုသလိုပုံမစိုးနှတ်တွေကလည်းဝင်ညင်းညရတယ်တဲ့ဘသူပြောတာကမှန်တယ်ဘသူပြောတာကမှားတယ်နဲ့ဘုံမစိုးနှတ်တွေညင်းတဲ့အခါကျတော့ရုပ်ခစိုးနှတ်ခေါ်တဲ့သစ်ပင်ဆောင်နှတ်တွေကလည်းညင်းညရတယ်သစ်ပင်ဆောင်နှတ်တွေညင်းညတဲ့အခါကျတော့အာကာသစိုးနှတ်ခေါ်တဲ့ကောင်းငင်မှန်နေတဲ့နှတ်တွေကလည်းညင်းညရတယ်တဲ့အဲဒီကမှစတုမာရိနှတ်တွေလည်းမနေနိုင်ဘူးညင်းညရတယ်တဲ့ မင်္ဂလာဘယ်သူပြောတဲ့မင်္ဂလာဟုတ်တယ်ဘယ်သူပြောတဲ့မင်္ဂလာမဟုတ်ဘူးလို့အဲ့ဒီကမှနောက်ဒါဝတိန်သာကလည်းမနေနိုင်ဘူးယာမတုတ်တိတာနေမနာရတိပရနေမတဝတ္တဝတိနတ်ပြေ6ထပ်နတ်ပြေ6ထပ်ပွက်လောကိုကျမ်းသွားတာပဲ။ဘာဖြစ်တာမင်္ဂလာညင်ညခုံညတာတဲ့။ဒါတော့နဲ့ရသလားဆိုမရဘူးတဲ့ဟိုမြမာတွေကလည်းအဲ့ဒါတိတော့မနေနိုင်ပြန်ဘူးတဲ့။အဲ့ဒါမြမဘုံ20အထိအငင်းပွားကြတယ် အဲ့ဒါတော့အငင်းပွားကြတဲ့အခါကျတော့မှဘယ်သူမှမင်္ဂလာကိုဧကံဧကမသိနိုင်ကြတော့နောက်ဆုံးမှနတ်တွေကအကြံရပြီးတော့အိုးတရားမင်းဆိုတာတို့ရဲ့အထွတ်ထိပ်ပဲဒီတရားမင်းတော့မင်္ဂလာသိပါပဲလို့သွားပြီးတော့တရားမင်းကိုသွားပြီးလျှောက်ထားတဲ့မင်္ဂလာစကားဒီလိုပဲလူရောနာရောမြမာရောအငင်းပွားနေကြပါလေအရှင်တရားမင်းမင်္ဂလာတရားအဆုံးပြတ်ပေးပါလို့ ညီသားမအောင်အသင်တို့မင်္ဂလာတရားကဘယ်အချိန်ကဘသူတွေကများစပြီးတော့ညဉ့်ညခုံညတာလဲဆိုတော့မှလူတွေကစညဉ့်ညခုံညတယ်ဆိုတာပြောတော့အာဒီလိုဆိုလို့ရှိရင်သင်တို့ဟာခက်တာပဲလူပြေမှာသုံးလောကထွတ်တာအရာရာသိတဲ့သဗ္ဗညုရှင်တော်မြတ်ဘုရားရှိပါစေရခင်ဒါအငင်းပွားနေရသေးသလားရှင်တော်မြတ်ဘုရားစီလျှောက်ထားလို့ရှိရင်အတိအကျဧကန်ဧကအမှန်သိရရောဘောတို့များလည်းမသိဘူး ကဲဒီတော့သင်တို့သိကြညာရဲ့နတ်သားတယောက်တို့လွတ်လိုက်မယ်ဆိုပြီးတရားမင်းကနတ်သားတယောက်ကကဲမြတ်စွာဘုရားထံသွားလျှောက်ချီလွတ်လိုက်တယ်ပြီးတော့မှသူတို့ကနောက်ကလိုက်သွားတယ်နတ်တွေရောမြမာတွေရောမင်္ဂလာတရားနာကြဖို့လိုက်သွားတယ်ရဟန္တာကဖွင့်ပြတယ်နော်ဘလို့ဖွင့်ပြလဲဆိုတော့မင်းမီးရဲ့အဖျားလေးထိုးဖို့ရာတနေရာလောက်ရှိတဲ့နေရာနတ်တွေမြမာတွေအကုန်လုံးတလောကလုံးပြည့်ညံ့နေလို့ ဒီဘဝချမ်းသာရေးတရားနာဖို့ရတဲ့နတ်တွေမြန်မာတွေတလောကလုံးပြည့်ညံ့နေလို့အဲ့ဒါဘလောက်တောင်နေရတယ်လဲလို့ဆိုတော့မြင်းရဲ့အမိပြားလေးတစ်ခုထိုးလောက်အောင်ရှိတဲ့နေရာလေးကိုတဲ့နတ်တွေမြန်မာတွေဟာကိုသေးသေးလေးတွေဖန်ဆင်းပြီးတော့20 30 40များအဲ့ဒီနေရာမှာနေရတယ်တဲ့ချမ်းမြေ့တရားနာပရိသတ်တဲ့မဆိုးဘူးလားနော် အဲ့ဒါလို့တဲ့ရဟန်းကဖွင့်ပြတယ်ဒီတော့အဲ့ဒါလောက်ကြအောင်လာပြီးနာကြကြတယ်ဆိုတဲ့ကជីវချမ်းသာရေးမင်္ဂလာတရားအရေးကြီးလို့လားမကြီးလို့လားဟဲ့အရေးကြီးလို့အမတန်ထေကြတယ်ဒါနဲ့လျှောက်ထားတယ်စာအုပ်တော့မှတွေ့တယ်ဘလို့တွေ့လဲဆိုတော့အမေးဖြေသွားပြီးအမှတ်မထင်ဖတ်မိတယ် အဲ့ဒီမင်္ဂလာတရားကိုလျှောက်ထားတဲ့မထင်မရှားနတ်သားဆိုတာဘယ်သူပါလဲတဲ့အမေကအဲ့ဒါအဖြေအဖြေတဲ့အဲ့ဒီမင်္ဂလာတရားလျှောက်ထားတဲ့မထင်မရှားနတ်သားဆိုတာတရားမင်းပါတဲ့ကျန်ကမှာအဲ့လိုမပါပါဘူးကျန်ကကတော့နတ်သားတယောက်ကိုတရားကလွတ်ပြီးလျှောက်ခိုင်းတယ်ဒီလိုပဲပါတယ်ထားကြစို့လျှောက်တော့နတ်သားလျှောက်တယ်၁၂နှစ်ပတ်လုံးညဉ့်ညခုံညတာအဲ့ဒါမှာ မင်္ဂလာကိုဧကဧကမသိကြတဲ့အတွေ့ရှင်တော်မြတ်ဖျားအားလျှောက်ထားပါတယ်မင်္ဂလာတရားကြီးပွားချမ်းသာရေးတရားဟောကြားတော်မူပါဗျာလို့မြတ်စွာဘုရားလျှောက်ထားတယ်။ဒါနဲ့မြတ်စွာဘုရားကဒေဝနာသဘာလာနံပန္တိဒါနိသဒေဝနာဘူဇာသဘူဇနေယာနံဣဒံမင်္ဂလာမုဒ္ဓမံအဲ့ဒီကစပြီးတော့လောကီ လောကုတ္တရာနှစ်ဖြာဒုဝအကျိုးများတဲ့မင်္ဂလာတရားကိုရှင်တော်မြတ်ဖျား မိန့်ကြားတော်မူရတယ်တဲ့ဇေတဝန်တွင်တို့အရင်နေစဉ်မြတ်တစွာ မထင်မရှားမောင်နှသားလျောက်ထားဤသို့သာလူနာအများကြံစင်းသာလျောက်ထားလူလှပါ မင်္ဂလာတရားဆိုသည်များစဉ်းစားနေကြပါ မြင်ကြားနံစာတွေ့ထိများပြောကြမင်္ဂလာ မင်္ဂလာယူပုံအဖုံးပုံဤဆုံးများလှစွာဧကံဧကမှမယညဉ့်ညခုံညရှာဆယ်နှစ်မြစဉ်းစားကြမရမင်္ဂလာရှင်တော်ဗုဒ္ဓလျှောက်လိုလားမိဟမင်္ဂလာချမ်းသာလိုလားတောင်းမှန်ခဟောပြတော်မူပါဆိုဇေတဝန်တွင်တို့အရှင် နေစဉ်မြတ်တစွာမထင်မရှားမောင်နှတလျှောက်ထားဤတို့သာလူနာအမြကြံစင်းသာလျှောက်ထားလူလှပါမင်္ဂလာတရားသိုသည်များ စဉ်းစားနေကြပါမြင်ကြနံစတွေ့ထိညာပြောကြမင်္ဂလာမင်္ဂလာယူပုံအဖုံပုံနီးဆုံးများလှစွာဧကံဧကမှမယ ငင်းကြခုံညရှာဆက်နှစ်နှစ်မြစဉ်းစားကြမယမင်္ဂလာရှင်တော်ဗုဒ္ဓရှောက်လိုလားမိဟမင်္ဂလာချမ်းသာလိုလားအောက်မံခဟောပြစေလိုပါ ဆိုစေတဝန်တွင် ဒီတော့မြတ်စွာဘုရားကစပြီးမိန်ကြတယ်အသေဝနာသဘာလနံပါဏိတာနိသသေဝနာပူဇာသပူဇနေယနံဧတမင်္ဂလမௌတမံပူဇာသပူဇနေယနံဧတမင်္ဂလမௌတမံအဲ့ဒီမှာပူဇနေယနံမဖတ်ရဘူးပူဇနေယနံလို့ဖတ်ရနော်အဲအင်္ဂလိပ်ဘာသာပြန်လေးထည့်ထားတယ်အဲ့ဒါလေးဖတ်လိုက်ရအောင်မလား blessings introduction. Thus have I heard. Once the Buddha was dwelling at the monastery of Anathapindika in the Jeta group near Savati. Then, in the midnight, a certain deity, having illumined the whole Jeta group with its surpassing splendor, came to the Buddha and making salutations stood on one side and addressed the Buddha and the following verse. Many deities and men wishing for well-being have pondered over those things that constitute highest blessings. Please tell us what the highest blessing is. အဲ့ဒါဏိဒံမြတ်စွာဘုရားမိတ်ကြတဲ့အဒေဝနာသာဘာလနံပဏိဒာနိသဒေဝနာပူဇာစပူဇနီယာနံဣတမင်္ဂလမௌတ္တမံ not to associate with the fools, with fools, to associate with the wise, and to honor those who are worthy of honor. This is the highest blessing. ဒေဝတေတိလိုရေးဖြင့်မိလျောက်ထားသည့်ဥနတာအဒေဝနာစပါဠနံဒုစရိုက်ပြူညာလူမိုက်များကိုနိဗ္ဗာန်မရှင်ဝေးစွာကျင်၍ခင်မင်သမှုအပေါင်းအသင်းမပြုအပ်ခြင်းသည်၎င်း ပန္တိတာနှင်းစသေဝနာပန္တိတာနှင်းစသေဝနာဒုစရရှောင်ကျင်ကြောင်းကြုံမြင်၍ဖြူစင်စိတ်ဓာတ်သူတော်မြတ်ကိုစိကမိတင်ဆက်ဆံပေါင်းတင်ရခြင်းသည်၎င်းပူဇာစပူဇနေယနံယရဏသုံးမြာဆရာမိဘကျင့်သီလနှင့်ဂုဏကြည်သူတက်ကြည်သူဟု ရှိမူကျေးဇူးဖြောင်းမြူစိတ်ဓာတ်ပူဇော်အကုလေးမြတ်ကိုရော ပူဇော်ခြင်းသည်၎င်း ဧတံဤတရားသုံးပါးသည်ဥဒ္ဓမံချမ်းသာဆောင်တလွန်ထူးမြတ်သည် မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေ၏မြန်မာဗျာအဲ့ဒီမြန်မာဗျာဖတ်လိုက်တာနဲ့ရှင်းမသွားဘူးလားကဲရှင်းသွားရင်အတိတ်ပဲမပြောတော့ဘူးနော်ဟမ်ရှင်းသွားရင်ပြောစရာလိုသေးလားကဲပရိသတ်တစ်ခေါက်ဆိုပါ အင်္ဂလိပ်ခြံနေပြီးတော့အာဒေဝနာစ သာသီ အဲ့တော့ဒီမှာနံပါတ်1မင်္ဂလာကလူမိုက်နဲ့မပေါင်းပါနဲ့တဲ့နံပါတ်2မင်္ဂလာကပညာရှိသူတော်ကောင်းနဲ့ပေါင်းသင်းပါတဲ့နံပါတ်3မင်္ဂလာကပူဇော်တိုက်သူကိုပူဇော်ပါအဲ့တော့နံပါတ်1မင်္ဂလာအရာလူမိုက်ဆိုတာဘယ်လိုပါလဲ ဒုစရိုက်ပြူညာလူမိုက်များကိုနိဗ္ဗာန်မရှင်ဝေးစွာခြင်း၍ခင်မင်တမှုအပေါင်းအသင်းမပြုအပ်ခြင်းသည်၎င်းလူမိုက်ဆိုတာတဲ့ဒုစရိုက်တရားတွေပြုတဲ့ပုဂ္ဂိုလ်လူမိုက်ပဲတဲ့ဒါဖြင့်လူလိမ္မာပညာရှိကဘယ်လိုဟာလဲလို့ဆိုတော့ဒုစရိုက်တရားတွေမပြုဘဲရှောင်ကျင်တဲ့ပုဂ္ဂိုလ်ဟာလူလိမ္မာပညာရှိပဲလူလိမ္မာပညာရှိပဲတဲ့ဒီတော့ ဒုစရိုက်တရားမပြုတဲ့ပုဂ္ဂိုလ်တက်တက်သာလူမိုက်မဟုတ်ဘူးအကြောင်းအကျိုးအမှားအမှန်ဝေဖန်ခွဲခြမ်းပြီးမသိတဲ့လူလည်းလူမိုက်ပဲသူလည်းလူမိုက်ပဲအဲ့ဒါလည်းမပေါင်းတဲ့အပ်တဲ့ပုဂ္ဂိုလ်ပဲဘလောက်ပဲစိတ်ထားသဘောထားကောင်းစေတနာကောင်းနေပေမဲ့လို့သူအကြောင်းအကျိုးအမှားအမှန်ဝေဖန်ခွဲခြမ်းပြီးမသိတတ်ဘူးဆိုလို့ရှိရင်တော့သူ့အတွက်ကောအကျိုးဖြစ်ထွန်းမလား မဖြစ်ထွန်းဘူးသူနဲ့ဆက်ဆက်ပတ်သက်တဲ့ပုံကိုယ်တွေကအကျိုးဖြစ်ထွန်းမလားမဖြစ်ထွန်းနိုင်ဘူးအဲ့တော့သူ့လူမိုက်ခေါ်မလားလူလိမ္မာခေါ်မလားတစ်ချိန်ကသားဖနှစ်ယောက်တစ်တုံးတစ်ခုကိုယွေနေကြတယ်တစ်တုံးယွေတယ်ဆိုတာတစ်တုံးကိုဓာတ်နဲ့လိုသလိုရအောင်ဟုံနေကြတယ်အဲ့ဒါလိုခုံနေတော့မှမက်တကောင်ကဖအေးရဲ့နဖူးကိုလာပြီးနားတယ် နာပြီးကြိုက်တာကိုသားကမြင်တဲ့အခါကျတော့ဒီမဲ့ငါအဖေကြိုက်နေတယ်အဖေသွေးတွေစုပ်နေတယ်ဆိုပြီးတော့အဖေကလည်းပဲလက်ကအလုံးမအားတော့ဒီမဲ့ကိုမဖယ်ရှားနိုင်တဲ့အတွက်သားကဖယ်ရှားပေးလိုက်တယ်အနာရှိတဲ့ပစိန်နဲ့မှက်ကိုတအားထုလိုက်တယ်သွားရော gain မက်ဖယ်နီးရှားနီးမကောင်းလားပါသွားတာဟင်မဲ့ရောအဖေရောမသွားပဲဘူးလားအဲသူ့အဖေသူတတ်လို့တဲ့စိတ်ရှိလားအဖေချမ်းသာစေလို့လို့မှက်ဖယ်ရှားပေးတာလေကဲအဲသူဒုစရိုက်ပြုတဲ့လူလားပါတော့ အကြောင်းကျိုးအမှားအမှန်ခွဲခြားဝေမှမသိတယ်လို့အဲ့ဒါကို fool လို့ခေါ်တယ်အဲ့ဒါကြောင့်မလို့ not to associate with fools အဲ့ဒါဟာကကျမ်းဂန်ဖွင့်ထားတဲ့ဇာကားနဲ့ကြိုက်တယ်ကျမ်းဂန်ကဘာလလူမိုက်ဆိုတဲ့စကားလုံးကိုဘယ်လိုဖွင့်ထားလဲဆိုတော့ဗလန္တိအတ္တတံတိတိဘာလာတဲ့ လန္တိအတ္တတံတိတိအသက်ရှူုံမျှတာရှူတတ်ကုန်၏ဣတိထိုကြောင့်ဘာလာဘာလာမိကုန်၏တဲ့ကဲဘာပြောတာသူတို့ဝင်သက်ထွက်သက်ရှိလို့အသက်ရှင်နေတာပဲရှိတယ်တဲ့ဘာမှမသိဘူးတဲ့အဲ့ဒါဘာလာပဲတဲ့ကဲခုနလူကိုပြောတာနဲ့တက်ရိုက်မတူပေဘူးလားအဲ့ဒီပုံကမျိုးကိုတက်ရိုက်ကြတာအဲ့ဒါလဲဘာလာပဲ ဒုစရိုက်ပြုတယ်ဆိုတဲ့ပုဂ္ဂိုလ်ကတော့အကြောင်းအကျိုးအမှားအမှန်ခွဲခြားဝေဖန်သိလို့လားမသိဘူးသူတို့ဘာတဲ့တတ္တဝါရဲ့အသက်တတ်တယ်သူတို့ဘာဥစ္စာမတရားယူတယ်သူများတမများပြမကျူလွန်းတယ်လိမ်ပြောတယ်အယက်သေးတာတောက်စားတယ်မမှန်မကန်စကားတွေပြောတယ်ဂုံချောတယ်ကြမ်းမ်းရိုင်းလိုက်တဲ့စကားတွေပြောတယ်ဆိုတာဟာအဲ့ဒါအကြောင်းအကျိုးအမှားအမှန်ခွဲခြားဝေဖန်တတ်တဲ့အသိဉာဏ်ရှိရင်ပြောပါမလား ပြုပါမလားမပြုဘူးအဲ့ဒုစရိုက်ပြုတယ်ဆိုတဲ့ကပါဠအသက်ရှင်ယုံလေးမြပဲထွက်တဲ့ဝင်သက်သာရှိနေတဲ့ပုံကိုယ်တွေတဲ့ကာလောကဘယ်နှယောက်များတွေ့ဘူးတော့မဲဘယ်တော့မှတွေ့ဘူးတော့ဟမ်ဟိုတူကမကြသေးဘူးအေးအေးအေးဟုတ်ပြီဟုတ်ပြီ အဲဒီဒီလိုကိုတဲပေါ်လာကိုဘာလာတွေကလဲနော်စာကြံငါထဖွင့်သေးတယ်အတ္တတိတပတ္တတိတမတ်တေနာဇီဝံတိတိဝုဒ္ဒံဟောတိတဲ့ အတ္တတိတပတ္တတိတမတ္တေနာဝင်သက်ထွက်သက် ရှုတယုံမြဖြင့်ဇီဝန္တိအသက်ရှင်နေကြတဲ့အသက်ရှင်နေကြသောပုဂ္ဂိုလ်တို့ဒီတဲ့ဣတိဤလို့ဝုတ်တံဟောဒီဆိုလိုဤတဲ့ဝင်သက်ထွက်သက်ကလေးရှုရရှိတာယုံနဲ့အသက်ရှင်နေတဲ့လူတွေတဲ့ဘာလာတွေတဲ့နောက်တစ်ခါပြန်ပြီးဆိုတဲ့နာပညာဇီဝိတေနာတဲ့အသိပညာနဲ့အသက်ရှင်နေတာမဟုတ်ဘူးတဲ့သဘောကျကြမကောင်းဘူးလား အဲ့ဒါ not to associate with fool ပဲဒီတော့အဲ့ဒီဘာလတွေပြုတဲ့ဒုစရိုက်အမှုတွေကဘာလဲလို့ဆိုတော့တက်တာခိုးမှုကာမေတုသုံးခုကာယကံမူသာဂုံတိုက်ရိုက်မိုက်ကြံညစ်အနှစ်မပါပြောဆိုတာလေးပြဝစီကံ သူပစ္စည်းကိုရလို့တွေးကြံသူပြည့်ရန်ကိုကြံစီစဉ်းစားအယူမှသုံးမမနောကံလူမိုက်များပြုတဲ့ဒုစရိုက်မှုတွေတဲ့အဲ့ဒီတော့လူမိုက်လို့သိကြောင်းလက္ခဏာလူလိမ္မာလို့သိကြောင်းလက္ခဏာဒါများကိုရှိသလားဆိုတော့ဘုရားရှင်ကရှိတယ်တဲ့လူမိုက်လို့သိကြောင်းလက္ခဏာကတဲ့လူတယောက်ဟာ ဒုစိန်တိတစိန်တိမကောင်းတာတွေကိုသာကြံစည်နေတတ်တယ်ဒုပ္ပါတိတဘာတိအပြစ်မကင်းတာတွေဒါပြောဖို့ပြောဆိုနေတတ်တယ်ဒုက္ကတကမ္မကာရီအပြစ်မကင်းတဲ့အလုပ်တွေကိုသာလုပ်နေတတ်တယ်ဆိုရင်နဲ့အဲ့ဒီလက္ခဏာသုံးပါအမှားအသားသုံးခုသူ့မှာတွေ့ရရင်အဲ့ဒါလူမိုက်လို့သာဖတ်ပြီးတော့တဲ့မကောင်းတာအပြစ်မကင်းတာတွေဒါ ကြံစည်နေတယ်မကောင်းတဲ့အပြစ်မကင်းတဲ့စကားတွေပဲပြောနေတယ်မကောင်းတဲ့အပြစ်မကင်းတဲ့အလုပ်တွေပဲလုပ်နေတယ်အဲ့ဒီလက္ခဏာ၃ညသူ့တဏ္ဍာမှာတွေ့ပြီဆိုလို့ရှိရင်အဲ့ဒါလူမိုက်လို့မှတ်ပေတော့တဲ့လောက တွေ့များ တွေ့ဘူးကြရလားတွေ့ဘူးပါတယ်အင်းရှေ့ဆက်မေးတော့ပါဘူးနော်ရှေ့ဆက်မမေးတော့ပါဘူးတွေ့ဘူးရင်လည်းအဲ့ဒါလူမိုက်လို့ပဲမှတ်ထားပြီတော့ဒီတော့ အဲ့ဒီလူမိုက်ကိုမပေါင်းသင်းမဆက်ဆံရဘူးတဲ့အသေဝနာစပါဠနာဒုစရိုက်ပြူညာလူမိုက်များကိုနိဗ္ဗာန်မရှင်ဝေးစွာကျင်၍ခင်မင်သမှုအပေါင်းအသင်းမပြုရခြင်းသည်လဲဩတမန်ချမ်းသာဆောင်တာလွန်ထူးမြတ်သည့်မင်္ဂလာကြီးပွားချမ်းသာကြောင်းကောင်းမြတ်သောမင်္ဂလာပါပေသည်အဲ့တော့မပေါင်းနဲ့ဗောအဲ့ဒီလက္ခဏာ၃ရပ်တွေ့ရ ဒီလက္ခဏာ၃ရပ်တွေ့ရင်သူဟာဒုစရိုက်ပဲပြုတော့မှာပဲတတ်ပဲတတ်နေတော့မှာပဲမဟုတ်ဘူးလားခိုးပဲခိုးနေတော့မှာပဲမဟုတ်ဘူးလားသူများသားများပြစ်ပဲပြစ်မှနေတော့မှာပဲစက္ကန့်နဲ့အမြမိနစ်နဲ့အမြလိမ်ပဲလိမ်ပြောနေတော့မှာပဲမှန်ပါတယ်ဗျာအေးမင်္ဂလာတရားလည်းမှန်လိုက်လားဟဲ့နော် ဂုံမဲ့ဂုံတိုက်နေတော့မှာပဲတဲ့တဥနဲ့တူမညီညွတ်အောင်ညီညွတ်ရေးပြပြပြီးတော့မေတ္တာတရားခေါင်းမအောင်ဟိုတို့လိုက်ဒီစိတ်လိုက်ပဲလုံနေတော့မှာပဲတဲ့မှန်သလားမှန်ပါဗျာအော်ဘယ်အမှန်ကြီးပါလားနော်အဲ့ဒါလူမိုက်လားလူလိမ့်မလားမှန်ပါဗျာလူမိုက်မုဒ္ဒဝါဒပိတုဏဝါစဖရုဒဝါစကြံတန်ရိုင်းဆိုင်တဲ့စကားပဲပြောနေတော့မှာပဲတဲ့ တန်ဖပလာပအကျိုးမရှိစကားဖြစ်ယုံသူများယုံယုံမယုံယုံဒါပဲပြောနေတော့မှာပဲဟုတ်ကလားအမေမြတ်စွာဘုရားမင်္ဂလာတရားမမှန်ဘူးလားအဲ့ဒါကဝစီတုဇိယ၄ပါးခေါ်တဲ့ပိတုဏဝါစာဟိုတို့ဒီတို့တို့တဲ့ဖရုဒဝါစာအဲမုဒဝါဒအမြဲတမ်းလိန်ပြောတယ် ပိသုနာဝါစာဟိုတို့ဒီတို့တို့တယ်ပရုသဝါစာကျန်တန်းရိုင်းဆိုင်တဲ့စကားပြောတယ်တန်ဖတ်ပလာပအကျိုးမရှိအနှစ်မရှိစကားဖြစ်ရုံမျှပဲပြောတယ်တဲ့အဲ့ဒါဝစီဒုစရိုက်၄ပါးခေါ်တယ်ဒါလူမိုက်လောက်တဲ့လူမိုက်ပြောတဲ့အပြောတွေပဲတဲ့လူလိမ္မာကမပြောပါဘူးသူတော်ကောင်းကမပြောပါဘူးတဲ့အဲသူတော်ကောင်းတွေပြောတာကြားရလားအဲ့ဒါတွေကြားရပါဘူးမိုက်တွေပြောတာပဲကြားရနောက် မနောဒုစရိုက်သုံးပါတဲ့အဘိဓါတဲ့သူတော်ဘာပစ္စည်းပဲရဖို့စိတ်ကူးနေတာပဲတဲ့ဟုတ်ဘူးလားကဲအေးသူတော်ဘာပစ္စည်းပဲရဖို့စိတ်ကူးနေတာတဲ့တကယ်ဖရတရားတွေကမှန်ဘူးလားမလေးတက်ရိုက်ပဲဒါရိုက်ကိုဖြစ်တာပဲနော်အဘိဓါခေါ်တယ်အဲ့ဒါအိုးသူပစ္စည်းငါရသိကောင်းမှာပဲ နောက်ဗျာပါဒတဲ့ဟွဒီကောင်နေအကုန်လုံးပြက်မှဖြစ်မယ်ဟုတ်သူတစ်ပါးပျက်စီးဖို့ပဲကြံစည်နေတယ်တဲ့အဲ့ဒါပြောတာဒါမနောဒုစရိုက်သူတစ်ပါးပျက်စီးဖို့ပဲကြံစည်နေတယ်တဲ့ဘယ်နည်းနဲ့ပျက်စီးရမလဲဆိုတာအဲ့ဒါပဲအမြဲကြံစည်နေတယ်တဲ့ဗျာပါဒမိစ္ဆာဒိဋ္ဌိတဲ့ မှား၍သောအယူဝါဒကိုလက်ခံယုံကြည်တယ်တဲ့မိစ္ဆာဒိဋ္ဌိတဲ့အဲ့ဒီသုံးခုကမနောဒုစရိုက်၃ပါးကဲဒီထဲမှာဘုန်းကြီးလောက်ကြံပြောတာတခုတလေပါရဲ့လားမြတ်စွာဘုရားရဲ့တရားတော့အရင်တိုင်းဟောတာမဟုတ်ဘူးလားအဲ့ဒါယထာဆိုတာကားလမ်းပေါ်သွားသလားကောင်းငင်ကသွားသလားဟမ် ယထာလမောသွားတာပဲယထာလမောသွားတော့ကကာလမောအိတ်နေတဲ့လူယထာကြိတ်ပါမလားမကြိတ်ပါဘူးခင်ဗျာဘယ်လိုလူမှယထာကြိတ်ခံအဲယထာလမောနားနေရင်တော့ကြိတ်မှာပဲမဟုတ်လားတရားဟောတရားနဲ့သွားတဲ့တဲ့တို့ရင်တော့ဒိုးတာခံရောပဲမဟုတ်လားမင်းဒါပဲဘုန်းကြီးတို့ဒီကနေ့ပါဟောနာမဟုတ်ပါဘူး ကြီးပွားချမ်းသာရေးတရားအဲ့ဒါသေချာသတိထားနော်အခုကမင်္ဂလာချမ်းမြေ့မင်္ဂလာထဲမှာပါတဲ့တရားတွေကိုပြောနေတာနော်အဲ့ထဲမပါဘူးလားဒီတိုင်မူသာဂုံတိုင်အဲတက်တခိုးမှုကာမေတုသုံးခုကာယကံတတ္တာရဲ့ခိုးရာရဲ့သူမြတ်သားမယားကိုမပြောအောင် အဲပြင်မာတာပဲပြောပါတော့ပေါ့လေနော်ဒါလည်းလျှောက်ထိတာပဲဟုတ်တယ်လေယထာလမောနေဒါမကြိုက်ဘူးလားကြိုက်တာဗောယထာလမောနေယထာကြိုက်တာလေဆိုတတခိုမူကာမေတုကာမေတုသုံးခုကာယကံသုံးခုကာယကံဆို သူသာဂုံတိုက်ရိုင်းမိုက်ကြမ်းညေအနှစ်မပါပြောဆိုတာလေးပြာဝစီကံသို့သူပစ္စည်းကိုသူ ရလိုတွေ့ကြံသူပြည့်ရန်ကိုကြံစီစင်စားအယူမှသုံးပါမနောကံ ဒုစရိုက်10ပါးရှောင်ကျင်ညာ10ပါးသူစရိုက်ကံ10ပါးသူစရိုက်ကံသို့ဒီတော့အဲ့ဒီဒုစရိုက်တွေမပြုတ်ပဲရှောင်ကျင်ပြီးသူစရိုက်မှုပဲမြန်တမ်းမရမပြင်းမမကျွလို့မဲ့ရှောင်ကျင်တယ်သူစရိုက်မှုပဲ လိမ်မပြောဂုံမချောကြမ်းတမ်းရိုင်းဆိုင်တဲ့စကားမပြော အနှစ်သာရမဲ့တဲ့စကားမပြောဘူးဆိုလဲသူစရိုက်ပဲသူတစ်ပါးပစ္စည်းကိုရလို့စိတ်မရှိဘူးသူတစ်ပါးပစ္စည်းအောင်မကြံစီဘူးအယူဘာသာအယူဝါဒမမှားဘူးဆိုရင်လဲသူစရိုက်ပဲတဲ့သူစရိုက်ကျင့်တဲ့ပုဂ္ဂိုလ်ကပန္တိတပညာရှိသူတော်ကောင်းဒုစရိုက်ပြုတဲ့ပုဂ္ဂိုလ်ကဘာလာပါလဲ လူမိုက်တဲ့ဘာလာလူမိုက်မိုက်တယ်ဆိုတာမှောင်အတိကျနာပြောတာ